အခန်းကြီး6အငယ်1မှ8ထိုအခါဒါရိမင်းကြီးအမိန်တော်နှင့်ဘာဘူးလုံမြို့ဗန္နာတော်ထားရာစာတိုက်၌ရှာဖွေကြ၏မေဒီပြည်အာခမေတမြို့နန်းတော်၌စာလိတ်ကိုတွေ့၍စာလိတ်၌ပါသောစကားဟုမူကားရစ်ပူဇော်ရာအိမ်တော်ကိုတည်စေတိုက်မြစ်ကိုခိုင်ခန့်စွာချထားစေအမြင့်အတောင်60အနံအတောင်60ရှိ၍ ကြီးသောကြောက်တန်းသုံးဆင့်အသစ်သောတစ်သားဒန်းတစ်ဆင့်နှင့်အထက်ထက်တည်စေဈေးများကိုလည်းဘန္နာတော်တဲကထုတ်၍ပေးစေယေရုရှလင်မြို့၏ဗိမာန်တော်တဲကနေဘုခနေစာထုတ်၍ဖျားသခင်၏အိမ်တော်နှင့်ဆိုင်တော်လဲဘာဘူးလိုမျိုးတို့ဆောင်ခဲ့သောရွှေဒဇာငွေဒဇာတို့ကိုပြန်ပေးစေယေရုရှလင်မြို့၏ဗိမာန်တော်သို့ပို့၍အလုံးစုံတို့ကိုဖျားအိမ်တော်တဲတွင် မိမိတို့နေရာ၌ထားစေဟုကုရုမင်းကြီးသည်နန်းဆန်ပထမနှစ်တွင်ယေရုရှလင်မြို့၏ဖျားအိမ်တော်အမှုမှာအမိန်တော်ရှိ၏တို့ဖြစ်၍မြစ်အနောက်ဖက်မြို့ဝန်တတနေရှေတာဘောဆနေနှင့်တင်တို့အပေါင်းဖော်ဒီဟုသော မြစ်အနောက်ဖက်၌နေသော အာဖတတက်လူတို့ထွက်သွားကြ၏ ထိုဘုရား၏အိမ်တော်တည်ခြင်းအမှုကိုမဆီးမတားကြနှင့်ယုဒမြို့ဝန်နှင့်ယုဒအမျိုးအသက်ကြီးသူတို့သည် ထိုအိမ်တော်ကိုမိမိနေရာ၌တည်ပါလေစေ ထိုမှတပါတင်တို့သည် ထိုဘုရား၏အိမ်တော်တည်ခြင်းအမှုကိုယုဒမျိုးအသက်ကြီးသူတို့နှင့်ကူညီရမည်အကြောင်းသူတို့သည် အစည်းအတားမရှိစေခြင်းငှာမြစ်အနောက်ဖက်၌ခံသောအခွန်တော်ဒီဟုသောဘန္တာတော်တဲက အိမ်တော်တည်စရာဈေးကိုချက်ချင်းထုတ်ပေးရမည်အကြောင်းငါအမိန့်တော်ရှိ၏အငယ်9မှ12ထိုမှတပါသူတို့သည်မွေးကြိမ်သောရစ်တို့ကို ကောင်းကင်ဘုံ၏အရှင်ဘုရားသခင်အားပူဇော်၍ရှင်ပြန်အသက်ဆွေတော်မျိုးတော်တို့၏အသက်အဖို့ဆုတောင်းစေခြင်းဟာသူတို့လူချင်းသမျှယေရုရှလင်မြို့ယေဘုဟိတ်တို့စီရင်သည့်အတိုင်း ကောင်းကင်ဘုံ၏အရှင်ဘုရားသခင်အားမိရှုရာရစ်ပူဇော်เสียဘို့နွားတိုးထီတိုးတငယ်စပါးစာ စပြည့်ရီစီတို့ကိုနေတိုင်းအစင်မပြတ်ပေးစီ၎င်းဤအကျဉ်သူသည်ဤအမိန်တော်ကိုညှင်းဆန်လျင်ထိုသူ၏အိမ်မှတစ်တိုင်ကိုနှုတ်ယူ၍စိုက်ပြီးမှ သူကိုလဲဆွဲချစီသူအိမ်ကိုလည်းနှုတ်ချေးပုံဖြစ်စေဟုငါအမိန်တော်ရှိ၏ ယေရုရှလင်မြို့၏ဘုရားအိမ်တော်ကိုကျိုးပဲ့ပျက်စီးစေခြင်းငှာပြုသောရှင်ဘုရင်နှင့်ဆင်းရဲသောအပေါင်းတို့ကိုထိုအရ၌နာမတော်တည်စေသောဘုရားသခင်သည်ဖျက်ဆီးတော်မူပါစေသောငါဒါရိသည်အမိန်တော်ကိုပေး၏အမိန်တော်အတိုင်းအလျင်မြန်ပြုစေဟုပေးလိုက်တည်းအငယ်73မှ22 ထိုအခါဒါရိမင်းကြီးပေးလိုက်သောအမိန့်တော်အတိုင်းမြစ်အနောက်ဖက်မြို့ဝန်တာတနေရှေသာဘောဇနေနှင့်သူတို့အပေါင်းဖော်တို့သည် အလင်းအမြန်ပြုကြ၏ယူဒအမျိုးအသက်ကြီးသူတို့သည်တီဆောက်၍ပရောဖက်ဟဂဲနှင့်ဣဒောတာဇာခရိဟောသောအဖျင်အကြံထမြောက်ကြ၏ဣဒေလအမျိုး၏ဘုရားသခင်အမိန့်တော်နှင့်ပေရတိရှင်ပြေကုရုမင်း ဒါရိမင်းအမိန်တော်အတိုင်းတိဆောက်၍လက်ဆက်တတ်ကြ၏ဒါရိမင်းကြီးနန်းဆန်6နှစ်အာဒလ3ရက်နေ့တွင်အိမ်တော်သည် ပြီးပြည့်စုံ၏ဣဒရေလအမျိုးသားယေဘရဟိတ်လေဝိသားအဆရှိသောတိမ့်တွားခြင်းကိုခံမှုသော အမျိုးသားချင်းရှိသမျှတို့သည်ဘုရားသခင်အိမ်တော်ကိုဝမ်းမြောက်သောစိတ်နှင့်အနုမောဒနာပွဲကိုခံကြ၏ ထိုအိမ်တော်၏အနုမောဒနာပွဲတွင်နွားတရာ၊သိုးထီးနှစ်ရာ၊သိုးသငယ်လေးရာကို၎င်း၊ဣသရေလအမျိုးတဆယ်နှစ်မျိုးအလိုက် အမျိုးသားအပေါင်းတို့၏အပြစ်ဖြေရာယဇ်တည်းဟူသောဆိတ်ထီးတဆယ်နှစ်ကောင်ကို၎င်းယဇ်ပူဇော်ကြ၏။မောရှေကျမ်းစာ၌ပါသည်အတိုင်း၊ယေရုရှလင်မြို့၌ဘုရားဝတ်ကိုပြုစေခြင်းငှါယဇ်ပုရောဟိတ်အသီးအသီးတို့ကို၎င်း သင်းဖွဲ့သောလေဝိသားတို့ကို၎င်းခန့်ထားကြ၏။သိမ်းသွားခြင်းကိုခံရသော အမျိုးသားတို့သည်ပဌမလတဆယ်လေးရက်နေ့တွင်ပသခါပွဲကိုလည်းခံကြ၏။ယဇ်ပုရောဟိတ်နှင့်လေဝိသားတို့သည်တညီတညွတ်တည်းကိုယ်ကိုသန့်ရှင်းစေ၍၊အလုံးစုံတို့သည်သန့်ရှင်းသဖြင့်၊မိမိတို့အဘို့မှစ၍ပေါက်ဘော်ချင်းယဇ်ပုရောဟိတ်တို့အဘို့နှင့်သိမ်းသွားခြင်းကိုခံရသော အမျိုးသားအပေါင်းတို့အဘို့ ပတ္တခါတိုးတငယ်ကိုတတ်ကြ၏တိမ့်တော်ခြင်းကို ခံသော လူစုတဲကထွက်လာသောဣဒရေလအမျိုးသားများဣဒရေလအမျိုး၏ဖျားသခင်သာရဖျားကိုရှာလိုသောငါတပားအမျိုးသားနေရာအရက်အညစ်အကြေးကိုပယ်ရှားသော သူများအပေါင်းတို့သည် ပတ္တခါပွဲကိုစား၍ခொနည်းပတ်လုံးဝမ်းမြောက်သောစိတ်နှင့်အဇုမပွဲကိုလည်း ခံကြ၏အကြောင်းမူကားဒါဝရဘုရားသည်ဝမ်းမြောက်သောအခွင့်ကို ပေးတော်မူ၏ဣဒရေလမျိုး၏ဘုရားသခင်ဗိမာန်တော်တိဆောက်ခြင်းအမှုမှာအာရှုရိရှင်ဘီမဆမ်းမီအကြောင်းစိတ်နှလုံးတော်ကို သူတို့ဘက်သို့ကူးစေတော်မူ၏